သနာတော်နှစ်2568ခုနှစ်ကောဇာတေဂရီ1385ခုနှစ်နေုံလာဇန်9ရက်ခရစ်နှစ်2023မေလ23ရက်အင်္ဂါနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတက်ကြီးအတွင်း၌ မဟာသတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းပွဲ၌ဝင်ရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးကျင့်ပွားအားထုတ်ပြီးတော့နေကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနမတဒါနအနေအားဖြင့်ယောဂီသူတော်စင်များကို အားပေးတိုက်တွန်းတဲ့တရားအဖြစ်နဲ့ အင်္ဂုတ္တရနိကေမှာလာတဲ့ကာလတုတ်တံတရားတော်ကိုအကျိုးရှိအောင်နေဆိုရဲအမည်နာမလေးပေးပြီးတော့ဟောကြားပေးမှာဖြစ်ပါတယ်မိမိတို့အိမ်မှာပဲနေနေကြောင်းမှာပဲနေနေတောမှာပဲနေနေမြို့မှာပဲနေနေခင်းနေရာမှာပဲနေနေမိမိအတွက်အကျိုးရှိဖို့ရည်ကြီးပါတယ် လောကီအကျိုးစီးပွားပဲဖြစ်ဖြစ်လောကုတ္တရာအကျိုးစီးပွားပဲဖြစ်ဖြစ်အကျိုးစီးပွားတစ်ခုခုတော့မိမိအတွက်အကျိုးရှိနေဖို့လိုပါတယ်အိမ်မှာနေလို့ရှိရင်မိမိရဲ့မိသားစုရဲ့ဇာဝနေရေးအတွက်စီးပွားရေးစီးပွားရေးနဲ့ဆက်ပြီးတော့တိုးတက်ဖို့ဝင်ငွေကောင်းဖို့ဒါမှလည်းမိမိမှာအကျိုးရှိမှဖြစ်ပါတယ် ဘုရားဘာသာဝင်တယောက်ပြီးပြီးမိမိရဲ့တဏိတာကာလမှာမြတ်စွာဘုရားရှင်အပန်းရည်ချမ်းစီမီးများကပ်လူပြီးတော့ကုသိုလ်တစ်ခုခုဖြစ်ဖြစ်မိမိရဲ့အတွက်ရအောင်ပြုလုပ်မယ်ဆိုရင်လည်းပဲမိမိအတွက်အကျိုးရှိနေတာဖြစ်ပါတယ်။သို့မဟုတ်မိမိရဲ့ကျမ်းမာရေး ကျမ်းမာရေးအတွက်မိမိဘီယူဒီဇိုင်းနဲ့ဆောင်ရမယ်ဆိုရင်လည်းပဲဒါကတော့မိမိတို့လူလောကမှာကျမ်းမာရေးနဲ့သက်ဆိုင်တဲ့လေ့ကျင့်မှုတွေကျမ်းမာရေးနဲ့ဆက်တဲ့လုပ်ငန်းဆောင်တာတွေဒါတွေဆောင်ရွက်သွားလို့ရှိရင်လည်းမိမိအတွက်ကျမ်းမာရေးဘက်ကကြည့်လိုက်မယ်ဆိုရင်လည်းဒါမိမိအတွက်အကျိုးရှိနေတာပါဒီလိုမဟုတ်ဘူးဆိုရင်လည်းမိမိတို့ပညာပေါ့ ပညာရေးဘက်ကကြည့်မယ်ဆိုရင်လောကီပညာဘက်ကလက်မှုပညာပဲဖြစ်စေနှုတ်မှုပညာပဲဖြစ်စေစက်မှုပညာပဲဖြစ်စေပေါ့ဒါမိမိအတွက်တိုးတက်နေဖို့ပညာရနေဖို့ဒါမှလည်းမိမိအကျိုးရှိမှဖြစ်ပါလေဒီနေ့တနေ့အတွက်ဒီလိုမဟုတ်ဘူးမိမိတို့တရားရည်တာမှာသွားပြီးတော့ ဝိပဿနာတရားတွေပွားများအားထုတ်မယ်ဝိပဿနာဘာဝနာတရားတွေအားထုတ်မယ်ဆိုရင်လည်းဝိပဿနာပညာဖြစ်တဲ့ဝိပဿနာဉာဏ်နေဖြစ်အောင်အားထုတ်ဖို့အားထုတ်တဲ့အခါမှာဘောဝတန်တန်အာမထုတ်ပဲနဲ့တကယ်ကိုဗရာအာသနာအားတွေဒီထဲမှာ ပြည့်ထည့်ပြီးတော့ဝိရိယအားပါပေါင်းပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်လည်း ယုံနာဖြစ်ဖြစ်အနိစ္စဒုက္ခအနတ္တဆိုတဲ့ဝိပဿနာဉာဏ်ဤဝိပဿနာပညာဤဖြစ်မယ်ဆိုရင်လည်းမိမိတို့အကျိုးရှိပါဒီလိုမဟုတ်ဘူးမိမိကသမထဘာဝနာတရားတွေပေါ်များအားထုတ်တယ်ဆိုရင်လည်းပဲဖြစ်တဲ့ဖြစ်ထိုက်တဲ့မူဇာရတမာရီအပနာတမာရီစတဲ့တမာရီတွေဖြစ်ထွန်းပြီးတော့ ဇံတို့အပင်ဉ္ဉ်တို့စသည်ဖြင့်ရအောင်အထုနိုင်နေဆိုရင်လည်းပဲဒါမိမိအတွက်ကြိုးရှိပါဒီလိုမှမဟုတ်ဘူးမိမိရဲ့ယနေ့ဟာအလတ်နေ့ဖြစ်တယ်အလတ်နေ့မူဘာမှမလုပ်ဖဲနဲ့ဒီတိုင်းပဲနေလိုက်မယ်ဆိုရင်ဇီဝရေးဘက်ကလည်းပဲအကျိုးမရှိနောက်ခြားခြားကုသိုလ်ရေးဘက်ကလည်းပဲမိမိမှာဘာမှ အကျိုးမဖြစ်ပေါ်ဘူးဆိုရင်တော့ဒီနေ့အတွက်ဟာအထူးဝမ်းနည်းစရာပါဒီနေ့အတွက်ဟာမိမိအချိန်ရဲ့ဝမ်းမြော်မှုကိုမိမိခံရမှာဖြစ်ပါတယ်အချိန်ကိုမိမိအနိုင်မရလိုက်ပါမိမိအတွက်အကျိုးရှိအောင်တစ်ခုခုကို ပြုလုပ်မှသာအဲ့ဒီအချိန်တွေဟာမိမိအတွက်အကျိုးရှိနေတာဖြစ်ပါဒီနေ့ဘုန်းကြီးတို့ယောဂီများကြတော့စက္ကန့်နဲ့မိနစ်တိုင်း နှလုံးသွင်းရှုပွားနေတာဖြစ်တော့အချိန်တိုင်းမိမိအတွက်အကျိုးမြတ်တွေဖြစ်နေပါတယ်။ဒါကြောင့်ကာလောကတတိဗုဒ္ဓာနိတပ္ပနေဝသဟတနာယောဇကာလကသောဗုဒ္ဓတဗုဒ္ဓံပစနိပစီလို့ဒီလိုဒေသနာတော်မှာဖွင့်ပြထားပါ။ကာလောနာနေနေညာရဲ့နှစ်လစာသောအချိန်ခါကာလတို့သည်အတ္တနာမိမိနှင့်တဟအတူတကဝတဗ္ဗနေဝမကြံမကျွင်းခပင်းဥဒ္ဒုံလုံးစုံတာလျင်ဖြစ်ကုန်သော ဘုဒ္ဓာနိလူဏဗြဟ္မာတ attva တို့ကိုလူဏဗြဟ္မာတ attva တို့ကိုမတ္တိအချိန်မဆုံးမဲသုံးဆောင်စားတော့ရနေလေ၏အချိန်ဖြုံးလို့အချိန်မဆုံးမဲအချိန်ဖြုံးပြီးတော့သုံးဆောင်စားတော့ရနေလေအချိန်လေးကိုမိမိတို့ဖြုံးတိပြနေလို့ရှိရင်အဲ့ဒီအချိန်တွေကမိမိကိုဝါမြူသွားတယ်သုံးဆောင်သွားတယ်စားတော့မိမိရဲ့အတွက်ဒီနေ့တနေ့ဇီဝရေးဘက်ကလည်းပဲဘာမှဝင်ဝင်မရှိဘူး ကုသိုလ်ရေးဘက်ကလည်းဘာတစ်ခုမှမရှိဘူးပညာရေးဘက်ကလည်းတွက်လိုက်မယ်ဆိုရင်လောကီပညာဘက်ကလည်းဘာမှမဖြစ်ဘူးဝိပဿနာပညာဘက်ကလည်းဘာမှမရအဲ့ဒါလို့ဆိုရင်ကတော့မိမိအတွက်ဒီနေ့ဟာတကယ့်ကိုဝမ်းနည်းစရာကောင်းတဲ့နေ့ပဲဒါလေးကိုဘုန်းကြီးတို့တောင်မြို့မဟာကန္နာယုံကျေးဇူးတော်ရှင်မဟာကန္နာယုံဆရာတော်ဘုရားကြီးက ကုသိုလ်ဥစ္စာကြမ်းခံတာ၍ပညာတကူတမျိုးမျိုးမှ အကျိုးမထွက်ထိုနေ့အတွက်တက်တက်ဝမ်းနည်းဝေကုအတွက်တနေ့ကုံသွားလို့ပြန်ပြီးတော့ဆင်ခြင်ကြည့်နှလုံးသွင်းကြည့်ဟိုဈေးရောက်တဲ့ပုဂ္ဂိုလ်တို့ဈေးတွေတွေ့ကြည့်ပေါ့အလုံးဈေးသိမ့်ပြီဆိုရင်တွေ့ရတယ်အခုလည်းမိမိရဲ့အတွက်တနေ့ကုံသွားပြီဆိုရင်မိမိပြန်တွေ့ကြည့်အဲ့မှာစီးပွား ဝင်ငွေရောရသလားဒီနေ့တို့မဟုတ်ငါဒီနေ့ဘုဒ္ဓဘာသာဝင်တယောက်ပြီပြီငါကုသိုလ်ရောရသလားငါကျမ်းမာရေးနဲ့ဆက်လို့ကောငါဘာရင်းနဲ့ငါအတွက်ဆောင်ရွက်နိုင်ခဲ့တယ်လေပညာနဲ့ဆက်ပြီးတော့လည်းပဲလောကီပညာပဲဖြစ်စီဝိပဿနာပညာပဲဖြစ်စီတခုခုပေါ့ယောဂီပညာလိုက်စားနေရင်လည်းပညာရေးဘက်ကတိုးတက်မှုရနေရတယ် လောကုတ္တရာဘက်ကဝိပဿနာတရားတွေအထုတ်နေတယ်ဆိုရင်လည်းဝိပဿနာပညာတွေဖြစ်အောင်အထုတ်။တာမန်အထုတ်ယူကုသိုလ်ဖြစ်ရုံလေးဒီလောက်နဲ့စိတ်ထဲမှာထားရ။တကယ်ကိုတရားအားဆန္ဒအားဝရိယအားတွေတရားဆိုတာယုံကြည်တယ်ဒီတရားတွေကိုအထုတ်ရင်တကယ်ငါဆင်းရဲငြိမ့်မယ်ဆိုတာယုံကြည်တယ်ဆန္ဒဆိုတာကတကယ်ကိုလူလူလားလားနဲ့အဲ့ဒီတရားတွေကိုလူလားနေပြီဆိုရင်ဝိရိယအထူးကြောင့်ကြဆိုင်ပြီးအထုတ်တယ် အဲ့ဒီသရဆန္ဒဝရိယနဲ့သာကြိုးစားဝိပဿနာပညာကြီးဖြစ်နိုင်တယ်ဝိပဿနာဉာဏ်ကြီးဖြစ်နိုင်တယ်သမထတရားအထုမယ်ဆိုရင်လည်းပဲသမထဆန်ကြီးဖြစ်နိုင်တယ်ဒါကြောင့်မို့ကုသိုလ်ပညာအကုသိုလ်ဥစ္စာကြံခံတာ၍ပညာတကုတမျိုးမျိုးမှထိုနှစ်အကျိုးမထွက်ထိုနှစ်အတွက်တက်တက်ဝမ်းနေပွဲတဲ့ဒါမဟာကဏ္ဍဥစရာတော်ဘုရားရေးထားခဲ့တယ်ထပ်ဆောင်ဖို့လေးဆိုကြည့်အောင်ကုသိုလ်ဥစ္စာ ကြံခံသာ၍ပညာတကူတမျိုးမျိုးမှအကျိုးမထွက်ထိုနေ့တွင်တက်တက်ဝမ်းနေပွေကုသိုလ်ဥစ္စာကြံခံသာ၍ပညာတကူ တမျိုးမျိုးမှအကျိုးမထွက်ဟိုနေ့တွင်တက်တက်ဝမ်းနေပွေဒီအဲ့ဒီငါးမျိုးတွေကတမျိုးမျိုးမိမိအတွက်အကျိုးရတယ်ဆိုရင်အဲ့ဒီနေ့ဟာဝမ်းမြောက်စရာကောင်းတဲ့နေ့ပါဒီအဲ့ဒီနေ့ဟာမင်္ဂလာရှိတဲ့နေ့ခုဘုန်းကြီးတို့ဝိပဿနာဘာဝနာတရားတွေပွားနေတဲ့အခါမှာမိမိတို့ရဲ့တဏ္ဍာမှာ ကုသိုလ်ဒါနကုသိုလ်ဆိုတာလည်းပဲမိမိတို့ဇွမ်းနိုင်သမျှဒီတရားစခန်းကြီးဖြစ်မြအောင်လူတန်းထားကြပြီပဲဒါနကောင်းမှုသီလဆိုတာလည်းပဲမိမိတို့အခုစောင့်တည်ဆောင်တင်ထားတဲ့သီလရဲ့စင်ကြယ်အောင်ဆောင်တင်ထားကြပြီသီလကုသိုလ်တွေဘာဝနာနေအပြင်လည်းပဲစက္ကန့်နဲ့မိနစ်တိုင်းနာရီတိုင်း ရှုမှတ်ပွားများအားထုတ်နေပြီဖြစ်တော့ဘာဝနာကုသိုလ်တွေလည်းပဲကုသိုလ်မင်္ဂလာတွေလည်းဖြစ်နေဒါကြောင့်ယနေ့ဟာမိမိတို့အတွက်ကုသိုလ်မင်္ဂလာတွေပြည့်စုံတဲ့နေ့ပဲမိမိတို့ဟိုဒီနေ့ကတော့ဒီကုသိုလ်မင်္ဂလာတွေမပြုမိဘူးမိမိရဲ့တန်တန်မှာအိမ်မှာလည်းပဲအလတ်နေလို့ပဲဖြစ်စီအချမ်းအချမ်းလို့ အကံတွေလုပ်နေရလို့ပဲဖြစ်စီကုသိုလ်ရေးလုပ်ငန်းဘာဝနာကုသိုလ်လုပ်ငန်းကိုမလုပ်ဖြစ်ခဲ့ဒီနေ့ကျတော့ဒါနာကောင်းမှုဒါနာကုသိုလ်မင်္ဂလာတွေလည်းပြည့်စုံတယ်သီလဆိုတဲ့ကုသိုလ်မင်္ဂလာတွေလည်းပြည့်စုံတယ်ဘာဝနာဆိုတဲ့ကုသိုလ်မင်္ဂလာလည်းပြည့်စုံဒီနေ့ဟာမိမိတို့အတွက်မင်္ဂလာရှိတဲ့နေ့ပါရှိတဲ့နေ့နဲ့တရားတွေကိုယ်အနေချက်အချိန်လုံးကတော့ဘာကုသိုလ်မင်္ဂလာမှမဖြစ်ခဲ့။ဟောဒီနေ့ကျတော့ကုသိုလ်မင်္ဂလာတွေပြည့်စုံနေတယ် ဆိုကြည့်ပါဟိုနေ့ဟိုခါတရားကွာမင်္ဂလာ မရှိသောနေ့ဟိုနေ့ဟိုခါတရားကွာမင်္ဂလာမရှိသောနေ့ဆိုကြည့်ပါ ဒီနေ့ချိန်ခါတရားနာမင်္ဂလာရှိသောနေ့ဒီနေ့ချိန်ခါတရားရှာမင်္ဂလာရှိသောနေ့ဆိုကြည့်ပါနော်တရားနာမင်္ဂလာရှိသောနေ့ ဒီနေ့ချိန်ကတရားရှာမင်္ဂလာရှိတော်မူဒီနေ့ကြတော့မိမိတို့ဟာတရားတွေနာနေတယ်တရားတွေရှုမှတ်ပွားများအထုတ်နေတယ်ဆိုတော့အဲ့ဒီမင်္ဂလာမှာကုသိုလ်မင်္ဂလာတွေဖြစ်နေတယ်ဘာဝနာဆိုတဲ့ကုသိုလ်မင်္ဂလာတွေဖြစ်နေတယ်ဒါကြောင့်မို့မိမိတို့ဒီနေ့မိမိအတွက် အကျိုးရှိတဲ့နေ့ဒါကြောင့်မို့အိမ်မှာပဲနေနေကြောင်းမှာပဲနေနေ ကိုယ့်အတွက်အကျိုးရှိနေဖို့လိုအပ်ပါဒီမှာနေရင်မိမိအတွက်ဝင်ငွေကောင်းကောင်းနဲ့စီးပွားရေးတွေဖြစ်ထွန်းဖို့လိုအပ်ပါတယ်။ကျန်းမာရေးအတွက်နေလာလိုက်စားဖို့လိုအပ်ပါတယ်။ရေးတံမှာရောက်လာပြီဆိုရင်ကတော့မိမိဟာဘာဝနာတရားတွေပွားဖို့လာတာဖြစ်တဲ့အတွက်ဘာဝနာကုသိုလ်တွေဝိပဿနာပညာတွေဝိပဿနာဉာဏ်တွေဖြစ်အောင် ကြိုးစားအားထုတ်မှသာမိမိအတွက်အကျိုးရှိမှာဖြစ်ပါ။ဒါကြောင့်ဘယ်မှာပဲနေနေမိမိအတွက်အကျိုးရှိအောင်နေဖို့ပါ။ ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသတ္တရောဘေကွေကာလသမ္မာပါဝိယမာနာသမ္မာနုပရိဝုဒိယမာနာနုပုဗေနာအာတဝနာကယံပါပင်တိဘေကွေယံတော်များဥจิตသာတုသတ္တရောလေးပါးကုန်သော ကာလချင်းခါကာလတို့သည်သတ္တရောလေးပါးကုန်သော ကာလချင်းခါကာလတို့ကိုသမ္မာကောင်းမွန်မှန်ကန်စွာ ဘာဝိယမာနပွားများအပ်သည်ရှိသောဓမ္မကောင်းမွန်မှန်ကန်စွာအနုပရိဝုဒိယမာနအဖမံထထရှေ့မှာနောက်မှာစနေအောင်ဒဇတိနေအောင်ပွားများအထုအပ်သည်ရှိသောအနုဘဝေနအစဉ်အားဖြင့်အာတဝနာအာသောတရားတို့၏ခရံကုံရင်းသို့ပပင်တည်ရစီရောက်စီနိုင်ပါပေကုန်၏မြတ်စွာဘုရားကဘုန်းကြီးတို့ အလုံးတ attva များကိုမိမိတို့နေတဲ့အခါမှာအကျိုးရှိအောင်နေတတ်ဖို့အတွက်သတ္တရောဘိက္ခုကာလအကျိုးရှိအောင်နေနည်းလေးနည်းရသော်ဘုရားခေါ်ကြညွှန်ပြထားပါမိမိအတွက်အကျိုးရှိအောင်နေမယ်ဆိုရင်တဏ္ဍာကောင်းမွန်မှန်ကန်စွာဘာဝိယမာနပွားနေရအကောင်းဆုံး ရသော်ဘုရားသာသနာတော်နဲ့တွေ့ရကြုံနတ်ဖို့အတွက်ကတော့ဒီဝိပဿနာဘာဝနာတကယ်အကောင်းဆုံးကုသိုလ်ပဲဒီဝိပဿနာဘာဝနာတရားတွေပွားများလို့တကယ်ပေါင်းမြောက်မယ်ဆိုရင်လည်းပဲတကယ်နိဗ္ဗာန်ဆိုတဲ့နိဗ္ဗာန်ချမ်းသာကိုကိုယ်တိုင်မျက်မှောက် တွေ့နိုင်နိဗ္ဗာန်ချမ်းသာကိုတည်းရိုက်ကိုယ်တိုင်တွေ့နိုင်တဲ့ကုသိုလ်ဟာဒီဝိပဿနာဘာဝနာကုသိုလ်ပဲဖြစ်ပါတယ် အခုမိမိတို့ဟာဒီဝိပဿနာဘာဝနာကုသိုလ်တွေကိုခုပွားများနေဘာဝိယမာနအဖမှန်အထထရှင်းမှနောက်မှဒီစက်နေအောင်အဆက်မပြတ်ထိုင်ရင်ရရင်သွားရင်လျှောင်းရင်အဆက်မပြတ်ရှုမှတ်ပွားများအထုတ်နေမယ်ဆိုပါရင်အနုပဝေနအာတဝနာခရပါပိတိ ကာမတဝဘဝတဝဒိဋ္ဌတဝဝိဇ္ဇတဝလို့ဆိုရဲအသောတရားတွေကင်းရကုံရချုပ်ရငြင်းရဖြစ်တယ်နိဗ္ဗာန်ကိုဒီမျက်မှောက်ဘဝမှာရနိုင်တယ်ဒီအကျိုးရနိုင်တယ်ဒါလို့ဒီအောင်မြတ်စွာဘုရား အချိန်ကိုအကျိုးရှိအောင် သုံးချတာရင်နိဗ္ဗာန်ထိအောင်ရနိုင်တယ်အဲ့ဒီစကားလေးကိုဘုန်းကြီးတို့ဟိုကြည်စလို့ရှင် တိပိဋကမင်းကုန်းဆရာတော်ဘုရားကြီးရဲ့ဩဝါဒအဆုံးအမစာလေးကိုကြည့်လိုက်တဲ့အခါမှာဒီစာလေးတွေ့ မိမိအတွက်အကျိုးရှိရှိနေတတ်မယ်ဆိုရင်အသုံးချတတ်မယ်ဆိုရင်နိဗ္ဗာန်ထိအကျိုးရနိုင်သည်ဆိုတာဒီစာပိပါဠိစာပိလေးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကကြည့်ပြီးရေးထားတယ်။ဒါကြောင့်အချင်းကိုကိုယ့်အတွက်ကိုယ်ပိုင်အကျိုးအသုံးချတတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ထိအောင်ကြိုးရနိုင်တယ်။အဲ့တော့ဘယ်လိုသုံးချမလဲမြတ်စွာဘုရားက အချိန်ကိုကိုယ့်အတွက်အကျိုးရှိအောင်သုံးချပုံလေးကိုမြတ်စွာဘုရားဟောတာလေကတမေစတ္တာတော့အဲ့ဒီ၄မျိုးဆိုတာဘယ်၄မျိုးကိုပြောတာလဲကာလေနဓမ္မသာဝနာကာလေနသင်တော်လျောက်ပတ်တဲ့အချိန်မိမိရဲ့အားလက်တဲ့ကိုယ်ပိုင်အချိန်လေးမှာဓမ္မသာဝနာတရားနာပါ ကိုယ်ပိုင်အချိန်လေးမှာ ကိုတရားလေးနားနေမယ်မြတ်စွာဘုရားဟောကြားတဲ့ဒေသနာတော်လေးနားနေမယ်ဆိုရင်မိမိအတွက်ကုသိုလ်တွေမဖြစ်ဘူးလားကုသိုလ်ဖြစ်နေတယ်ကုသိုလ်စိတ်တွေဖြစ်နေတယ်အဲ့ဒီတရားနာရတဲ့ဘာဝနာကုသိုလ်တွေပဲအဲ့ဒါမိမိအတွက်ကောင်းကျိုးလားဆိုးကျိုးလားဗျာကောင်းကျိုးကိုပေးနိုင်တယ် ဒါကြောင့်မို့မိမိအာဏနေတဲ့ကိုယ်ပိုင်အချိန်လေးတွေအာဏနေပြီဆိုရင်တရားနာပါအခုခေတ်မှာဆိုရင်တရားနာဖို့အင်မတန်လွယ်ကူပါတယ်ရှိခေတ်ကဆိုတာတရားနာဖို့အင်မတန်ရှားပါပါတယ်ဓမ္မဂရိကတရားဟောပြောတဲ့ဆရာတော်ကြီးတွေကလည်းအင်မတန်မှနည်းပါယခုခေတ်မှာတော့တရားဟောတဲ့ပုဂ္ဂိုလ်တွေကအလွန်ကုန်များပြားပါ နောက်ပြီးတော့တရားဟောတဲ့အခါမှာဟိုတရားပွဲထီအောင်သွားပြီးနာဖို့တော့မလိုပါဘူးခုမိမိတို့ရဲ့ဘာကုန်လဲ TV ဆိုတော့ဖွင့်ကြည့်လိုက်ရင်ဖွင့်ပြီးတော့နာမယ်ဆိုရင်လည်းအဲ့ဒီထဲမှာတရားတွေလွှင့်ပေးနောက်ပြီးတော့ဒီတရားတော်တွေကိုလည်းပဲမိမိတို့ဖုန်းလေးထဲမှာတွင်းထားမယ်ဆိုရင်လည်းပဲအချိန်မရွေးကိုယ့်အိမ်မှာကိုနာကြနိုင်တဲ့အခွင့်အရေးတွေမိမိတို့မှမရှိဘူးလားရှိပါတယ် ရှိနေတယ်ဒါကြောင့်မို့ကိုအာဏာနေတဲ့အချိန်ပေါ့မိမိတို့မှာ9ရက်တာကာလမိသားစုရဲ့စာဝန်နေရေးအတွက်ရှာဖွေရတယ်လုပ်ကြရအဲ့ဒီတွေကနေပြီးတော့အာဏာနေတဲ့စနေတနင်္ဂနွေဆိုတဲ့နှစ်ရက်ကလေးရအဲ့ဒီနှစ်ရက်ကလေးထဲမှာကိုဟာကိုတွက်ကြည့်ပေါ့တရက်ကတော့မိသားစုရဲ့9ရက်တာကာလအားလုံး ဝတ်ထားတဲ့ဝတ်စားတွေလျှော်ရမယ်ပေါ်ရမယ်အစေးရသေးတာတွေစေးရကြိုးရမယ်မတန်ရှင်းရတာတွေတန်ရှင်းအဲလိုချိန်ထားပြီးတော့ဒီတရက်ကတော့ဖြစ်မိမိအတွက်အကျိုးရှိတဲ့ဗုဒ္ဓဘာသာဝင်တယောက်ပြီးပြီးအကျိုးရှိတဲ့ကုသိုလ်လုပ်ငန်းလေးငါလုပ်မယ်ရသော်ဘုရားပန်းရည်ချမ်းစီမိကတ်လုပ်မယ်အဲဒီနေ့ကို ကောင်းကောင်းတရားနာပြီးမယ်ကိုယ်စိတ်ကလေးနဲ့ကိုဖွင့်ပြီးတော့ကိုယ့်အကူတရားနာပြီးမယ် အဲ့လိုတရားနာတယ်ဆိုရင်ဓမ္မတာဝနာကုသိုလ်တွေရောမရဘူးလားတရားနာရတယ်ကုသိုလ်ပဲအဲ့ဒီကုသိုလ်စိတ်ကလေးကနေပြီးတော့ဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝကိုပို့ပေးမှာမြေလိုဒါနဲ့ဆက်ပြီးတော့ကောက်ကန္တမြတ်စွာဘုရားလက်ထက်တော်ခါကလကတန်ဃာတော်ရှင်များမြတ်တောရချောင်းလေးမှာတောရဆောက်တည်ပြီးတော့တရင်သုံးကြတယ်တန်ဃာတော်ရှင်များများရဲ့ ကြောင်းစီယိုဘီလေးမှာကပ်ပြီးတော့ခုန်နေတဲ့တို့ချက်မလေးတကောင်အဲ့ဒီတို့ချက်မလေးဟာတန်ခါတော်ရှင်မြတ်များရဲ့စာချင်းစာကြံလေးတွေပေါ့ယူစားတောက်ပြီးတော့အဲ့ဒီမှာပဲဒီခုန်နေဒီနေ့မှလေးပဲနနဲ့စိုးစိုးတန်ခါတော်ရှင်မြတ်များအာယုံစွမ်းဖုံးပေးပြီးတဲ့အချိန်သူတို့စွန်ကျဲထားတဲ့ပက်ထားတဲ့အဲ့ဒီမှာဆွမ်းလုံးလေးတွေကိုနေပူဇာလေးတောဆိုတော့လည်းပဲအင်မတန်အေးတော့နေပူဇာလေးမှာ အဲ့ဒီမှာတမင်းလုံးလေးတွေကောက်ရင်းနဲ့နေစာလုံရင်းနဲ့တမင်းစာဆွန်းလုံးလေးတွေအကျွင်းကြံလေးတွေကောက်စားနေအဲ့ဒီအချိန်မှလည်းပဲတန်ခါတော်ရှင်များများကဆွမ်းများလည်းပဲအာလုံးဖုံးပေးပြီးဖြစ်တဲ့အတွက်ဘုန်းကြီးတို့အခုယောဂီများအထုတ်နေတဲ့မှာမဟာတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုရွတ်ပွားတည်စေကြတယ်အဲ့ဒီလိုတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုတန်ခါတော်ရှင်များဒီရွတ်ပွားတည်စေနေတာကို ကိုနေဘူးစားလှုံရင်းနဲ့အစာကောက်နေတဲ့ကြက်မှန်လေးကအဲ့ဒီမှာတန်ဃာတော်များရွတ်တဲ့အတန်ပုံမှာအာယုံရောက်ပြီးတော့အဲ့ဒီမှာစိတ်ကလေးကအဲ့ဒီပုံမှာပဲအာယုံရောက်တရားဆိုတာလည်းပဲဟိတရိษံဖြစ်တဲ့အတွက်ဘာမှမသိတရားရဲ့သဘောအဓိပ္ပာယ်တွေရောသိပါမလားလုံးဝမသိဘူးဘာမှမသိဘာမှမသိဘာမှနားမလည်ပေမဲ့ အဲ့ဒီတန်ဃာတော်များရွပွားနေတဲ့အတန်ပုံမှာအာယုန်လေးရောက်ပြီးတော့စိတ်လေးဟာကြည်ညိုနေတယ်ကြည်လင်းနေတယ်ပေါ့အဲ့ဒီအချိန်မှာပဲကောင်းကင်မှာတိမ့်စုံတကောင်ကတိမ့်ငှက်တကောင်ကအစာရှာလာရင်းကနေပြီးတော့အဲ့ဒီမှာနေစာလုံနေတဲ့အဲ့ဒီကျမ်းမာလေးကိုတခါလဲထိုးတုပ်ပြီးတော့ဥကောင်းကိုဆွဲပြီးတော့ဖြတ်လိုက်တဲ့အခါကျတော့အဲ့ဒီအဲ့ဒီနေရာမှာပဲဇီဝင်းချုပ်သွားတယ်အဲ့ဒီအချိန်မှာဒီကျမ်းမာလေးရဲ့တတ္တမှာ တရားတော်ပေါ်မှာအာယုံစိတ်အာယုံရောက်နေသလားမရောက်ဘူးလားအဲ့ဒီလိုရောက်နေတာဖြစ်တော့ကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီကုသိုလ်စိတ်ကလေးနဲ့အဲ့ဒီမှာကျမလေးကွယ်လွန်သွားတယ်အဲ့ဒီကုသိုလ်စိတ်လေးနဲ့ကွယ်လွန်သွားတဲ့အတွက်ကြောင့်မို့အဲ့ဒီမှာသူပတိဆိုတဲ့ဘုံဘုံမှာဖြစ်တဲ့နတ်ပြည်လူပြည်လူလောကမှာသွားပြီးတော့မင်းသမီးလေးသွားဖြစ်တယ်အဲ့ဒီမင်းသမီးလေးဘဝမှာပဲဘုန်းကြီးတို့ ဥလူဝကဆိုတဲ့ကမ္မထံပေါ့နှလုံးသွင်းတယ်ဥလူဝကကမ္မထံဆိုတာရောချာဆက်စုပ်ွယ်ကောင်းဘုန်းကြီးတို့ရှင်းကိကတတ်စင်ကန်းလို့ပါလို့ဆိုတာအာလုံးသိပါတယ်နိတွင်းကြီးတွေတူးပြီးတော့အပေါ်ကနေစွန့်အဲဒီမှာလောက်တွေကအောက်ကတဖွာပွားနေအဲဒီလိုအိမ်သာသုံးရင်းနဲ့နေပြီးတော့အဲဒီလောက်တွေရဲ့တဖွာပွားနေဖြစ်နေတာလေးကိုအာရုံစိုက်ပြီးနှလုံးသွင်းရင်းကနေပြီးတော့သူဇန်နေဖြစ်သွား အဲ့ဒီဇန်လေးမစိတ်ဖဲနဲ့အဲ့ဒီမင်းသမီးလေးကွယ်လွန်သွားဒီဇန်လေးနဲ့ကွယ်လွန်သွားတဲ့အချိန်ကျတော့ဟောမြမဘုံမြမလောကမြမချမ်းသာခံစားရတယ်အဲ့ဒီမှာသူ့ရဲ့တက်တန်းအလဲအောင်မြမစည်းစိမ်ချမ်းသာတွေခံစားပြီးတော့အဲ့ဒီမှာစုတည်စေကြပြီဒီကွယ်လွန်တဲ့အခါကလည်းကြတော့ဟောလူပြည်မှာလာပြီးတော့မင်းတထိသမီးလေးလာဖြစ်ပြန်တယ်တဲ့ ဒါပေမဲ့တထေးသမီးလေးပြန်ဖြစ်လာတဲ့အချိန်ကာလမှာယောနိသမဏတိကာရနှလုံးသွင်းမကောင်းတဲ့အတွက်ကြောင့်အဟိတရိစံဘဝဖြစ်တဲ့ဝမ္မာလီသွားဖြစ်ပြန်တထေးသမီးဘဝကနေပြီးတော့ဝမ္မာလီဖြစ်ပြန်တယ်အဲ့ဒီဝမ္မာလီဖြစ်တဲ့အခါအဲ့ဒီအချိန်မှာပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးအဲ့ဒီရွာကိုစွန့်ခံကြွပြီးတော့လာတဲ့အခါဝမ္မာလီကအဲ့ဒီဝဇ္ဇချင်းမှာတရှုရှုနဲ့စားတော့ အဲ့ဒီချိန်မှာမြတ်စွာဘုရားပြုံးပြုံးတော်မူတာကိုနောက်မတော်ဘာကညီတော်အာနန္ဒာတိတော်မြတ်စွာဘုရားကိုလျှောက်ထားတဲ့အခါမြတ်စွာဘုရားကအဲ့ဒီဝမ္မာလေးကိုပြပြီးတော့တချိန်သောခါကကာလတုန်းကတော့ဗြမပြည်မှာဗြမရဲ့စည်းစိမ်ချမ်းသာကြီးခံစားပြီးတော့တဝန်ဝန်တလက်လက်နဲ့နေခဲ့တာအခုကြတော့ကြည်စမ်းဝဇခြင်းမှာတရှုရှုနဲ့တခါလဲစားတောင်းနေရတယ်ဒါကြောင့်မို့တမထဆိုတဲ့ ဇန်တရားတွေလည်းဘာမှအာမကိုတော့ဘူးဆိုတာကိုမြတ်စွာဘုရားဆူလိုရင်းဖြစ်တယ်။အဲဒီမှာဒီဝမ်းမာလေးဘဝကနေပြီးတော့သူ့ကွယ်လွန်သွားတဲ့အခါကျတော့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြေကြီးနဲ့တန်ဃာတော်တွေပူတွေ့ရတယ်။သူ့ရဲ့စိတ်နှလုံးမနတိကာရနှလုံးသွင်းကောင်းမှုမှန်ကန်မှုကြောင့်တကားတက္ကန္တရွာမှာတတိသမီးလေးဖြစ်ပြန်။အဲဒီတတိသမီးဘဝကျတော့နေပြည်တော်မှာရှိတဲ့အမတ်ကြီးပေါ့။ အဲ့ဒီအမဂျေတုနဲ့အိမ်အောင်ကြအိမ်အောင်ကြတဲ့ခါမှနေပြီးတော့မှပါသွားနောက်မိဘမိဘတွေရှိရာရက်ကိုခိတ္တခဏပြန်ရောက်လာတဲ့အချိန်အဲ့ဒီအချိန်မှာရှင်လူလူတာမထေမြတ်ကနောက်ပါတန်ဃာတော်များနဲ့ဆုံးခံကြွဆုံးခံကြွရင်းနဲ့ရှိကသွားတဲ့အဲ့ဒီသူမနာဆိုတဲ့တထေသမီးလေးနဲ့ဟို အမတ်ကြီးတို့ဇနီးမောင်နှံမြင်လိုက်တဲ့ခါကျတော့အနုရုဒ္ဓမထေမြတ်ကြီးကဩ တစ်ချိန်လုံးကဝမ်းမာလေးဟာအခုကြတော့လည်းပဲအမတ်ကြီးကတော့ဖြစ်နေပါပေါ့လားအဲ့ဒီမှာမထေရမြတ်ကမေးရှိတာရှေ့ကသွားနေတဲ့သူမနာတထေသမီးလေးကြားဟောငါတစ်ချိန်ကဝမ်းမာလေးဆိုပါလားငါတစ်ချိန်ကဝမ်းမာလေးဖြစ်ခဲ့တယ်ဆိုပါလားဆိုတော့ပြန်ပြီးနှလုံးသွင်းစဉ်းနေတယ်အဲ့ဒီမှာဇာတိတရဉာဏ်ပေါ့ဇာတိတရဉာဏ်လေးဖြစ်ပြီးတော့ တခါဘဝအစ်တည်ပြန်တည်တာအဲ့ဒီမှာ तू ကဘဝပေါင်းများစွာကိုပြန်မြင်ရလူဖြစ်လိုက်နတ်ဖြစ်လိုက်ကိုယ်ဖြစ်လိုက်ကျဲဖြစ်လိုက်ဝဲဖြစ်လိုက်နတ်ဖြစ်လိုက်လူဖြစ်လိုက်ဘဝမှာစုံကြီးဆန်ကြီးနဲ့တခါတဲ့အမြင့်ဖြစ်လိုက်အနှိမ့်ဖြစ်လိုက်နဲ့အမျိုးစုံဖြစ်နေတာတွေကိုတခါလဲသိလိုက်တဲ့အခါကျတော့တန်ဝေကတွေဖြစ်သွားအဲဒီမှာတန်ဝေကတွေဖြစ်ပြီးတော့သူ့ရဲ့ခင်မုန်းဖြစ်တဲ့အမတ်ကြီးကို ခွင့်တောင်းပြီးတော့သူသာသနာတော်ဝင်ရောက်ပြီးတော့ဘိက္ခုနီမှာပြုလုပ်တဲ့အကြောင်းအဲဒီမှာခွင့်တောင်းတဲ့အခါကျတော့ဟိုကအမကြီးကလည်းပဲခြေချင်းနတ်နတ်သူ့ရဲ့ဇနီးဖြစ်ချင်တာကိုလည်းရောပြီးတော့ခွင့်ပြုပေးအဲလိုခွင့်ပြုပေးတဲ့အခါကျတော့ဘိက္ခုနီမှာများယဟန်တော်များနေတဲ့ကြောင်းနဲ့မနိမဝိမှန်နေရယဟန်တော်များထံမှာအမြဲတမ်းတည်နေတဲ့တည်နေတိုင်းဩဝါဒခံယူရတယ်တရားနာရတယ် အဲ့ဒီမှာတရားနာတဲ့အခါမှာအဲ့ဒီနေ့မှာတရားဟောတဲ့အရှင်မြတ်ကတတိပဋ္ဌာနာသုဒ္ဓဒေသနာတော်ကိုဟောတာအဲ့ဒီလိုတတိပဋ္ဌာနာသုဒ္ဓဒေသနာတော်ဟောတဲ့အခါကျတော့အဲ့ဒီမှာနာကနာပြီးခန္ဓာညာသွင်းပြီးနှလုံးသွင်းတဲ့အခါဒေသနာတော်ဆုံးတဲ့အခါကျတော့သောတာပန်တည်တယ်။ဘာကြောင့်ဒီလိုတည်ရတာလဲဆိုရင် तू ဟာကောက္ကတမြတ်စွာဘုရားလက်ထက်ကကျင့်မှလေးဘဝနဲ့ ဒီသတိပဋ္ဌာန်သုတ္တဒေသနာတော်ကြီးကိုနာခဲ့ဘူးတဲ့ပါရမီရှိသလားမရှိဘူးလားဘာမှနားမလည်ဘူးနော်ဘာမှနားမလည်ဘူးတရားလို့လည်းမသိဘူးဘာသတိပဲမှလည်းသဘောမပေါက်သို့တော့အဲ့ဒီလိုသတိပဋ္ဌာန်သုတ္တဒေသနာတော်ကိုနာကြားခဲ့ရတဲ့ပါရမီကုသိုလ်လေးကအခုဘုန်းကြီးတို့ဂေါရမဗုဒ္ဓမြတ်စွာဘုရားလက်ထက်ကြတော့ဟောပါရမီတွေပြည့်စုံလာတဲ့အခါကျတော့ဒီသတိပဋ္ဌာန်သုတ္တဒေသနာတော်ကိုနာကြားနှလုံးသွင်းရင်လည်း သောတာပတိမေညာပူညာဆက်ရောက်ပြီးသောတာပန်တည်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများ တရားတော်ဆိုတာဒါမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေပဲလို့နှလုံးသွင်းပြီးတော့နားနေသည်ဖြစ်စေနားမနေသည်ဖြစ်စေသဘောပေါက်သည်ဖြစ်စေသဘောမပေါက်သည်ဖြစ်စေဓမ္မစွာဘုရားဟောထားတဲ့တရားတော်တွေပဲလို့အာယုံပြုပြီးတော့နာကြားရင်ကုသိုလ်မဖြစ်ဘူးလားပါရမီကုသိုလ်တွေဖြစ်တယ်အဲ့ဒီတော့ကနာကြားထားတဲ့တရားကို ဒီဘဝမှာပဲအဲ့ဒီတရားကိုဟောပြောတဲ့ပုဂ္ဂိုလ်ကရှင်းလင်းပြီးတော့သဘောအတိတ်ပဲကစရှင်းလင်းပြောပြရင်ချက်ချင်းပဲအဲ့ဒီတရားတွေကိုသဘောပေါက်နားလည်မှုတွေရော မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဝိပဿနာဉာဏ်တွေမဖြစ်အောင်တော့သဘောပေါက်တာနားလည်သွားအဲ့ဒီလိုပါရမီတွေဒါကြောင့်မို့တရားနာတဲ့အခါမှာနားလည်သည်ဖြစ်စေနားမလည်သည် ဖြစ်စေမြတ်စွာဘုရားဟောတဲ့တရားတို့ဒီပဲလို့အာရုံပြုပြီးတော့နာကြားသွားမယ်ဆိုရင်အဲ့ဒီတရားက နာရတဲ့ကုသိုလ်တွေကနေပြီးတော့မိမိအတွက်ဒုက္ကတိပုံပုံကနေရရှိနိုင်တဲ့အကျိုးတရားတွေမရနိုင်ဘူးလားကဲဆိုကြည့်လိုက်တင့်လျော်တဲ့အခါတရားနာမှန်စွာငြိမ်းအေးမည်တင့်လျော်တဲ့အခါတရားနာမှန်စွာငြိမ်းအေးမည်ဆိုကြည့်ပါ ဘုန်းကြီးတို့ဒါနဲ့စပ်ပြီးတော့ဒီတရားနာမှုနဲ့စပ်ပြီးတော့ဘုန်းကြီးတို့ဝိတုကြောင့်လေးတစ်ခုကိုလည်းတွေ့ထားသေးတယ်။ဒါလည်းပဲမြတ်စွာဘုရားလက်ထက်တုခကန္လာကသုတုမာရိကမြို့ တမျိုးလုံးသုံးတဲ့ရေကန်ကြီးပေါ့ကက္ကရာဆိုတဲ့ရေကန်အဲ့ဒီရေကန်အတွင်းမှာနေပြီးကျဆန်းနေတဲ့ဖားကလေးဟာရေကန်ကနေတက်ပြီးတော့သူသွားလိုရာကိုသွားတာပေါ့လေကုံစောကုံစောနဲ့သွားအဲ့ဒီလိုသွားရင်းနဲ့ဒီတုတ္တမာဂရိကမြို့ကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးနောက်ပါသံဃာတော်များနဲ့ဓမ္မဒေသစာကြီးခရီးကြွချီအဲ့ဒီရောက်တဲ့အခါကာလကြတော့ ညနေစံညနေဆောင်အချိန်ခါကာလညညနေချမ်းအချိန်ခါကာလစီးစာတရားပွဲပေါ့အဲဒီမှာမြို့သူမြို့သားတွေကိုမြတ်စွာဘုရားတရားမှတ်တဲ့ကြီးထိုးပြီးတော့မြို့သူမြို့သားတွေတရားနာနေကြမြတ်စွာဘုရားတရားဟောဒီဖားလေးကဘာမှမရည်ရွယ်ပဲနဲ့တွားရင်းနဲ့အဲ့ဒီမြတ်စွာဘုရားတရားဟောတယ်အဲ့ဒီတရားမှတ်တဲ့အနားမှာရောက်ရှိသွား အဲ့ဒီလိုရောက်ရှိသွားတဲ့အခါမှာမြတ်စွာဘုရားဟောကြားနေတဲ့တရားအတန်ပေါ်မှာသူအာယုံပြုနေတယ်။ဘုရားဟောနေတယ်ဆိုတာလည်းသူမသိဘူး။ဒါတရားဆိုတာလည်းသူမသိဘူး။အဲ့ဒီတိရစ္ဆာန်ဘာမှမသိဘူး။သဘောအတိတ်ပဲဆိုတာလည်းနားမလည်ဘူး။ဒါပေမဲ့ဒီအတန်လေးရဲ့တာယာနာပြောပွဲဖြစ်ပုံကိုတော့သူသဘောကျကျင့်တတ်ပြီးတော့ကြီးညိုစိတ်တွေဖြစ်ပြီ။အဲ့ဒီမှာနွားချီယာကိုကလေးတွေကနေပြီးတော့သူအဲ့ဒီတရားအတန်ပေါ်မှာသူအာယုံပြုပြီးတော့နေတယ် အဲ့ဒီအချိန်မှာနွားကြောင်းသားဖြစ်တဲ့ပုဂ္ဂိုလ်ကလည်းလေညနေခင်းအချိန်ဖြစ်တဲ့အတွက်ကြောင့်မို့စကြက်တော်ကနေပြီးတော့နွားတွေကိုခြံတွင်းကိုပြန်သွင်းဖို့မောင်းလာအဲ့ဒီလိုခြံတွင်းကိုပြန်သွင်းဖို့မောင်းလာတဲ့အခါခြံတွင်းကိုဝင်ရမယ်နွားတွေဆိုတော့အဲ့ဒီမှာဘာမှစိုးရိမ်စရာမရှိတော့ဘူးကိုယ်အိမ်ကိုပြန်တယ်လို့ပဲကိုယ်ခြံကိုပြန်တာဆိုတော့တောက်လျှောက်သွားကြတယ်အဲ့ဒီအချိန်မှာနွားကြောင်းသားဒီနားကဖြတ်သွားတဲ့အခါအဲ့ဒီမြတ်စွာဘုရားရဲ့တရားပွဲကြီးရှိနေတာကို သတိမူမိတွေကဩငါလူဆင်းရဲတာသူတစ်ပါးအိမ်မှာခါစားလုပ်နေရတဲ့ပုဂ္ဂိုလ်အတွက်ဒီလိုမြတ်စွာဘုရားရဲ့တရားတော်ကိုနာဖို့ဆိုတာဘယ်လိုအခွင့်အရေးမှမရနိုင်ဘူးဒါကြောင့်ဒီအခွင့်အရေးကိုရတဲ့အချိန်နွားတွေကလည်းပဲပြန်မဝင်တတ်မှာမဟုတ်ဘူးသူ့ချန်နဲ့သူဝင်မယ်အဲလိုခိတ္တခဏငါတရားလေးမြတ်စွာဘုရားရဲ့တရားနားလိုက်ဦးမလို့ပန်လာတဲ့ခြေနေရာလေးကိုအောက်ကိုထောက်လိုက်တယ် ထောက်ပြီးတော့ကျင်းတပြားရဲ့အပေါ်ကနေပြီးတော့လက်ဖွားလေးအုပ်လိုက်တယ်အဲ့ဒီမှာမတ်တရရဲ့ကလေးမေးလေးကလက်ဖွားပေါ်မှာတင်လိုက်တယ်အဲ့လိုတင်ပြီးတော့နာနေတယ်သူ့အောက်မှာဖားလေးရှိမှမသိဘူးအဲ့ဒီမှာလက်ဖွားလေးအုပ်ပြီးတော့ဒီမေးနဲ့ထောက်ပြီးတော့နာလိုက်တဲ့အခါကျတော့အောက်ကိုဖိရတာဖြစ်သွားအဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့တရားအတန်ပုံမှာအာယုံပြုတ်ပြီးတော့ကြီးညိုနေတဲ့ ဖားလေးရဲ့ကြိုးပေါ်မှာထောက်ပြီးဖြစ်ရတာဖြစ်သွားတော့ဖြစ်တတ်လိုက်တယ်လို့ဖြစ်သွားအဲ့ဒီအချိန်မှာဒီဖားလေးကမြတ်စွာဘုရားရဲ့အတန်တော်ပေါ်မှာအာယုံပြုနေတဲ့အတွက်ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်လေးတော့တရားတော်ပေါ်မှာအာယုံပြုရင်းနဲ့သာတည်သွားမယ်ဆိုရင်ဒီအလွန်ကောင်းတဲ့ဇောပဲအဲ့ဒီမှာအဲ့လိုအာယုံပြုနေရင်လည်းကုသိုလ်စိတ်ရင်းနဲ့တည်သွားတော့နတ်ပြည်မှာတခါတည်းအမြဲတမ်းကြီးကျယ်ခမ်းနားတဲ့ဗိမာန်ကြီးနဲ့ နှစ်တိုင်းတက်ဖြစ်တယ်ငါဘယ်လိုကုသိုလ်ကောင်းမှုတွေပြုခဲ့လို့ပါလိမ့်လို့ပြန်ဆင်ញင်တဲ့အခါဩမြတ်စွာဘုရားရဲ့တရားအတန်ပုံမှာငါအာယုံပြုမိဒီချိန်လေးမှာနွားချောင်းသားရဲ့ကျင်းတပြတန်ကျဲကြောင့်ငါအခုတည်လို့နေတည်ဆုံးတဲ့အတွက်ကုသိုလ်စိတ်လေးကအခုနတ်ပြည်နာလောကမှာဘုံဝိမှန်ကြီးနဲ့ပေါက်ပြီးတော့နတ်ချမ်းသာတွေခံစားရဆိုပြီးတော့အဲ့ဒီမှာချက်ချင်းနတ်ပြည်ကဆင့်ပြီးရသော်ဘုရားဌာနလျှောက်တယ်အာလုံးတရားနာပရိသတ်တွေမမကွဲသေးခင် အဲ့ဒီမှာမြတ်စွာဘုရားတန်လာလျှောက်တော့သူဟာဒီလိုတရားနာရင်းနဲ့ဘာမှမသိပေမဲ့မြတ်စွာဘုရားတရားတော်ကိုမှအာယုံပြုပြီးနွားချောင်းရရဲ့ကျင်းပြာရဲ့တန်ကျက်ကြောင့်သူသေဆုံးတဲ့အကြောင်းအခုအဲ့ဒီမန္တရဲ့ဒီမှာအစွန်ဖျားမှာနွားကြည်ရကွယ်လေးထဲမှာသူ့ရဲ့ရုပ်ခန္ဓာအလောင်းတောင်ရှိပါသေးတယ်ဆိုတာကိုလျှောက်ထားပြီးတော့မြတ်စွာဘုရားကိုလျှောက်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကတရားဟောလိုက်တဲ့ကအဲ့ဒီတရားကိုနားရင်းနဲ့နတ်သားဟာနဲ့သောတပတ္တိမညာပညာဆက်ရောက်တယ်ဒါကြောင့်မို့ တင်းလျော်လျောက်ပတ်တဲ့အချိန်လေးတွေမှာမိမိတို့ဘာလန့်နေတဲ့ကိုယ်ပိုင်အချိန်ပေါ့နော်อืมဒီခန္ဓာမှာဘုန်းကြီးတို့လမ်းသွားရင်နှကြက်နဲ့နားထောင်သွားတာဒါမျိုးတော့သွားဖို့ကအာမပေးပါဘူးဘုန်းကြီးတို့ကံမောင်းရင်လည်းနှကြက်နဲ့နားထောင်သွားတာဒါမျိုးကိုတော့ဘုန်းကြီးတို့သိအာမပေးပါဘူးအားကြောင့်လဲဆိုတော့ဒီမှာအန္တရာယ်များလုံးလို့ဒီထဲမှာအာယုံစိုက်မိသွားပြီဆိုရင်တခြားဘာမှမသိတော့ဘူးသူကဒီအတန်ပေါ်မှာအာယုံရောက်သွားပြီဆိုရင်တခြားဘာမှမသိတော့ အဲ့ဒီရှောင်းအောင်မှာတင်းရမှာရက်ရမှာသွားရမှာဘာမှမသိတော့အဲ့ဒီမှာအန္တရာယ်ကြီးများတတ်ပါလေဒါကြောင့်ကိုယ်ပိုင်အချိန်ကြီးတွေအလန့်နေတဲ့အချိန်ကြီးတွေမှာကိုယ့်ရဲ့အချိန်ကိုကိုယ့်အတွက်အကျိုးရှိရှိဗုဒ္ဓဘာသာဝင်ကောင်းတယောက်ဘီဘီကုသိုလ်ဖြစ်ဖို့ဆိုရင်ဘာလုပ်ရမှာလဲတရားနာပါဒါပဲဒါကိုယ့်အတွက်အကျိုးရှိသလားမရှိဘူးလားတရားနောက်တစ်ခါနံပါတ်2ကကာလီနဓမ္မတာကိစ္စ ကာလေနသင်္ညိုရဲ့အခြေခံကာလမှာဓမ္မတာကိစ္စဆွေးနွေးမေးမြန်းပါလေတရားတော်နဲ့နာထားတဲ့တရားပဲဖြစ်စေစာအုပ်ထဲကဖတ်ထားတဲ့တရားစာပေပဲဖြစ်စေတတ်သိနားလေတဲ့ပုဂ္ဂိုလ်နဲ့မေးမြန်းဆွေးနွေးပါဒါကို အင်တာဗျူးခေါ်ပါမေးမြန်းတာမတိသေးတာတွေကိုမေးမြန်းဆွေးနွေးတယ် ဟိုကပြန်ပြီးတော့ပြောကြတာလေးကိုနာဂန္ဓမှတ်သားတယ်။နောက်မိမိအာထုတ်ထားတဲ့တရားကိုယ်တွေ့အာထုတ်ထားတဲ့တရားတွေအဲ့ဒီကိုယ်တွေ့တရားနဲ့ဆက်ပြီးတော့လေကို့မှာမရှင်းလင်းတာ မသိသေးတာရှိရင်လည်းမိမိရဲ့တတိနားလေတဲ့ကမ္မဒါနာစီရဆရာတော်များကိုမေးလျှောက်တာဟိုကဖြေချမ်းမှုကိုနာယူတာဒါအင်တာဗျူးတာဒါကိုမသိတာတွေကိုမေးလျှောက်နေတာဒါအင်တာဗျူးနေတာဒါကြောင့် အဲ့ဒီလိုဆွေးနွေးမယ်ဆိုရင်လည်းပဲတရားနဲ့စပ်ပြီးတော့ဆွေးနွေးတာဖြစ်တဲ့အတွက်ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ပဲအဲ့ဒီကုသိုလ်စိတ်လေးကဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝပဲအဲ့ဒီလိုတရားတွေနဲ့စပ်ပြီးတော့ဆွေးနွေးရင်းနဲ့ဆွေးနွေးရင်းနဲ့တရားနှလုံးသွင်းပြီးတော့တရားသူရသွားတဲ့ပုံကိုယ်တွေလည်း ရှိရဆိုတာကိုဘုန်းကြီးတို့လေ့လာဖတ်မှတ်ဖတ်ဖူးတယ်ဒါပေမဲ့မမှတ်မိတော့အဲ့ဒီလိုတရားတွေနဲ့ဆက်ပြီးတော့ဆွေးနွေးရင်းနဲ့သဘောပေါက်ပြီးတော့နှလုံးသွင်းတာအဲ့ဒီမှာတရားသိဉာဏ်လူတွေရသွားတာဒါလေးလေးသိလိုက်နောက်ဘုန်းကြီးတို့ရသော်ဘုရားပွင့်ထွန်းပေါ်ပေါက်တော်မူစဓမ္မစကြာဒေသနာတော်ကြီးဟောတဲ့အခါမှာဘုန်းကြီးတို့တာတာဂိရိနတ်ဘလူးနဲ့ဖေမဝတ္တနတ်ဘလူး အဲ့ဒီနတ်နှစ်ဦးဟာလူဘဝတုန်းကတကယ်ကိုသီလတမာရီနဲ့ပြည့်စုံတဲ့ယဟန်တော်ကြီးတွေဖြစ်တယ်ဒါပေမဲ့တပြည့်ပုံမှာငဲ့ညာပြီးတော့ဝိနည်းအဆုံးဖြတ်လေးမှာအဂတိလိုက်စားမိတဲ့အတွက်ကြောင့်တကယ်တကူကြီးတဲ့နာမည်ကြီးတွေဖြစ်ရမှာအခုကိုးကြော်ကြီးတဲ့နတ်ဘလူးကြီးတွေဖြစ်တယ် စစ်တီတော်နတ်ဘလူးကြီးတွေဖြစ်နေနတ်စစ်တီကြီးတွေဖြစ်သူတို့နှစ်ဦးဟာလည်းပဲဒီနတ်ဖြစ်တော်လည်းပဲနတ်ဘလူးဖြစ်တော်လည်းခင်မင်းကတူးနဲ့တူးတွေ့ကြဆုံကြတဲ့အခါမှာမိမိနေရာမှာ ထူးထူးခြားခြားတွေဖြစ်ပေါ်လာရင်အတိပေးကြစရဏလို့ဂတိကကိုပြုတာအဲဒီမှာတန်တာဂိရိနတ်ရဲ့အပိုင်းမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပွင့်ထွန်းပေါ်ပေါက်အဲဒီမှာမြတ်စွာဘုရားပြစ္ဆဝိကိ၅ဦးကိုဓမ္မစကြာတရားဟောတော်မူတဲ့အခါမှာ တခါလေတောတောင်ထဲမှာရှိတဲ့တစ်ပင်ဟူသမျှတွေဟာအခါမဲ့အလုံးပွင့်ကြတယ်အမှန်တန်ထူးကြတယ်မြတ်စွာဘုရားဓမ္မစကြာဒေသနာကိုဟောတယ်ဟောတဲ့အခါမှာတန်တာဂိရိနာမင်းက သူ့ရဲ့မိတ်ဆွေဖြစ်တဲ့ဟေမဝတ္တမျှော်တယ်အချမ်းနတ်တွေစုံနေတယ်နတ်ဘလူတွေစုံနေကြတယ်နာကြတယ်သူ့တငယ်ချင်းပါဒလားမပါဒလားလေ့လာလိုက်မြတ်စွာဘုရားရဲ့တရားတော်ကိုသူအာယုံမဆိုင်နိုင် ငယ်ချင်းကိုပဲအာရုံစိုက်မိတဲ့အတွက်ကြောင့်အဲ့ဒီတရားဘဝမှာ तू တရားမရအောင်အဲ့ဒါနဲ့တခါလဲ तू ပြောချင်တာနဲ့ तू တငယ်ချင်းမလာတော့ပြောချင်တာနဲ့ तू ကလည်းပဲသူ့ရဲ့နေရာဌာနကနေထွက်လာဟိုကဟေမာဝတ္တနဘလူကလည်းပဲသူ့ရဲ့တော်ကြီးတော်လုံးတောင်ကြီးတောင်လုံးအားလုံးဟာတူတူဆန်းဆန်းပန်းနေရပွင့်တစ်ပင်နေရအကုန်လုံးပွင့်မနေတော့အင်မတန်ထူးဆန်းနေတော့သူ့တငယ်ချင်းဖြစ်တယ် တာတာဂိရိနဗလူကိုသွားခေါ်မယ်ဆိုပြီးတော့ဒါတွေကိုပြကြည့်လို့သွားအဲ့ဒီမှာဗာရာဏသီမြို့ပေါ်မှာသူတို့နှစ်ဦးနတ်နှစ်ဦးစုံတယ်အဲ့ဒီဗာရာဏသီမြို့ရဲ့အင်မတန်မှချမ်းသာကြွယ်ဝတဲ့တထေးကြီးရဲ့သမီးကာလီခုနဆောင်ရဲ့ဘုံအမြင့်ရှိတယ်အမြင့်ဆုံးဘုံမှာမိဘများကအဲ့ဒီဘုံမှာပဲထားတယ်ကိုလေးလက်ဝင်လည်းရှိတယ်အဲကြောင့်အဆင့်တက်တွေမလုပ်ရအောင်အဲ့ဒီမှာပဲထားအဲ့ဒီမှာပဲပြုစုတယ် အဲ့ဒီအချိန်မှာ तू ကလေသာပြင်းလေးဖွင့်ပြီးတော့ထားတဲ့အချိန်အဲ့ဒီသူ့ရဲ့နေထိုင်ရာဖြစ်တဲ့ဘုံမိမှန်ရဲ့အထက်မှာနတ်ဘလူနှစ်ဦးဆုံကြတဲ့အခါကျတော့ပြောဆိုနေကြတယ်စကားသံကိုဒီကာလီကြားနေတယ်အဲ့ဒီမှာတယောက်နဲ့တယောက်ဒီသူ့ရဲ့တိုးတွေသူ့ရဲ့တောင်တွေပန်းတွေပွင့်နေတယ်အခါမဲ့ပွင့်နေတယ်ဆိုပြီးတော့ဟိမဝဒပြောတယ်တာတာဂိရိကလည်းပဲကျွန်ုပ်ရဲ့တောင်တာတာဂိရိတောင်ကြီးမှာအကုန်လုံးပဲတိုးတွေတောင်တွေထဲမှာပန်းတွေပွင့်တယ်ဒါထူးဆန်းမှာမဟုတ်ပဲ တကယ်ထူးဆန်းတာကဂေါရမဗုဒ္ဓဖះပွင့်ထွန်းပေါ်ပေါက်နေပြီဒါအထူးဆန်းဆုံးမြတ်စွာဘုရားပွင့်နေပြီအခုမြတ်စွာဘုရားရှင်တရားဟုခေါ်တယ်အဲ့ဒီဓမ္မစစ်ကြာတရားဟုခေါ်တဲ့အတွက်ကြောင့်မူပန်းနေတာအခါမဲ့တစ်ပင်ဘုသူများတွေကအကုန်လုံးပွင့်ထွန်းတာဆိုတဲ့အကြောင်းပြောတယ်အဲ့တော့သင်အခုကျွန်ုပ်နဲ့အတူလိုက်ခဲ့ပါအင်မတန်ထူးဆန်းနေပြီမြတ်စွာဘုရားပွင့်နေပြီလိုက်ခဲ့ပါတာတဂရိနာမင်းကခေါ်တယ် ဟိုကဟိမဝဒနာမင်းကတင့်ရဲ့ဘုရားဒီလိုဂုံနေနဲ့ပြည့်စုံသလားတင့်ရဲ့ဘုရားမှာဒီလိုဂုံကြီးတွေရှိပါသလားစသည်ဖြင့်ဘုန်းကြီးဘဝကလာခဲ့တာဒီစတ္တပေတကြီးတွေဖြစ်တဲ့အခါကျတော့ဒီနဂရုကြီးတွေကစတ္တပေတကြီးတွေဖြစ်တော့သိတယ်အဲ့ဒီမှာမေးတဲ့ကဟိမဝဒကမေးတယ်တာတာဂရိနာမင်းကဒီဂုံနေနဲ့ပြည့်စုံတယ်ဒီဂုံနေနဲ့ပြည့်စုံတယ်ဒီဂုံနဲ့ပြည့်စုံတယ်မေးသမျှတွေဖြေချရင်အဲ့ဒီအမေးနဲ့အဖြေကိုမြတ်စွာဘုရားရဲ့ဂုံတော်တွေကို တခါနဲ့မေးဖြေပြီးပြောဆိုနေတာအဲ့ဒီဟာကိုဒီခုနဆောင်တိုက်ခိုင်းအမြင့်ပေါ်ကနားထောင်ကြားနေတဲ့ကာလာစီကာလီဆိုတဲ့တတိသမီးဟာသူတို့နှစ်ဦးရဲ့မြတ်စွာဘုရားရဲ့ဂုဏ်ရည်တွေကိုမေးတာနဲ့ဖြေတာတွေကိုနာကြားရင်နှလုံးသွင်းရင်လည်းအဲ့မှာသောတာပန်တည်သွားတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားရဲ့တရားတော်တွေကိုဆွေးနွေးနေရတယ်။မင်းများရဖတ်ထားတဲ့စာပေနဲ့ပဲဖြစ်စေ။ လေ့လာထားတဲ့စာပေများပဲဖြစ်စေကိုယ်တိုင်နာကြားထားတဲ့တရားတော်နဲ့ပဲဖြစ်စေကိုယ်တိုင်နှလုံးသွင်းရှုပွားထားတဲ့တရားနဲ့ပဲဖြစ်စေအားလုံးကိုတတ်သိနားလည်တဲ့ပုဂ္ဂိုလ်များကိုမေးမြန်းလျှောက်တာဆွေးနွေးခြင်းအပြင်ဓမ္မမိမိတို့မှာကုသိုလ်တွေရောမရပြီဘူးလားအဲ့ဒီကုသိုလ်ကဒုက္ခတိဘဝလားဒုက္ခတိဘဝလားဒါကြောင့်မို့တကယ်လို့ပါရမီလူရှိမယ်ဆိုရင်အဲ့ဒီဆွေးနွေးနေရင်းနဲ့သဘောပေါက်ပြီးတော့ နှလုံးသွင်းရင်းနဲ့လည်းပဲတရားဓုတွေရမသွားနိုင်ဘူးလား။ရဲဆွေးနွေးတာတွေကိုကြားသိပြီးတော့အဲ့ဒီမှာကြီးညိုစိတ်တွေဖြစ်အဲ့ဒီတရားစိတ်ပီတိနဲ့တဆင့်ရှုပွားသွားရင်းနဲ့လည်းပဲတရားဓုတွေမရနိုင်ဘူးလား။ကဲဒါကြောင့်မို့ဘုန်းကြီးတို့တင့်လျော်တဲ့အချိန်တိုင်းအချိန်တိုင်းမိမိတို့တရားတွေဆွေးနွေးဖို့ကိုအားလက်တဲ့အချိန်လေးတွေမှာကိုလေ့လာထားတာကိုဖတ်မှတ်ထားတာကိုအထုတ်ထားတာကိုနာကြားထားတာလေးတွေတတ်သိတဲ့ပုဂ္ဂိုလ်နဲ့ ဆွေးနွေးတဲ့လားမဆွေးနွေးတဲ့ဘူးလားဆိုလိုက်တဲ့လျော်တဲ့အခါဆွေးနွေးပါမှန်စွာငြိအိမီသင်လျော်ရေခဆွေးနွေးပါမှန်စွာငြိအိမီဆိုကြည့်ပါ နောက်တကနံပါတ်3ကမိမိအတွက်အကျိုးရှိအောင်ဘယ်လိုနေရမလဲဆိုတော့နံပါတ်3ကကာလီနာသမ္မာတနာအဲဆိုပြကာလီနာတင်းလျော်လျောက်ပတ်တဲ့အချိန်မှာမိမိအာဏာနေတဲ့ကိုယ်ပိုင်အချိန်မှာသမ္မာတနာ သုံးသပ်ဆင်ခြင်မှာ ကိုလေးလာထားတဲ့တရားတွေပဲဖြစ်စေကိုနာကြားတဲ့တရားတွေပဲဖြစ်စေကိုရှုပွားအထုတ်ထားတဲ့တရားတွေပဲဖြစ်စေပြန်လည်ပြီးတော့သုံးသပ်ဆင်ခြင်ကြည့်ပါအဲဆိုဘုရားကအာလုံးငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမရှိဘူးရုပ်နဲ့နာမည်ရှိတယ်လို့ဆိုဘုရားဟောတယ်အဲဒီဟောထားတဲ့တရားတွေကိုယ့်ဟာကိုပြန်ပြီး သုံးသပ်ကြည့်ပါဆင်ခြင်ကြည့်ပါ မြတ်စွာဘုရားကတပ်ပြီးသင်္ခါရအနိစ္စယုံနာသင်္ခါရတရားတွေအနိစ္စမမြဲတဲ့တရားတွေဖြစ်ပြီးပြတဲ့တရားတွေပဲလို့မြတ်စွာဘုရားဟောတယ်အဲ့ဒီဟောထားတဲ့တရားတွေကိုမိမိတို့ လောကကြီးနဲ့ကိုသိထားတာတွေနဲ့ဆင်ခြင်ပြီးတော့သုံးသပ်ကြည့်ပါဘယ်ရာမှတက်မဲ့ရုံတက်စီရုံမမြဲတာတွေကိုတွေ့နေတယ်အဲ့လိုပြန်ပြီးတော့သုံးသပ်ဆင်ခြင်နိုင်တယ်များသုံးသပ်ဆင်ခြင်ကြည့်ပါ အဲ့ဒီလိုမြတ်စွာဘုရားရဲ့တရားတော်တွေကိုပြန်လည်ပြီးသုံးသပ်ဆင်ခြင်နေတာကိုယ်တိုင်အားထုတ်ထားတဲ့တရားတွေကိုကိုယ်တွေ့နဲ့ရှင်ပြီးတော့သုံးသပ်ဆင်ခြင်ကြည့်တာအဲ့လိုဆင်ခြင်တာဖြစ်တဲ့အတွက်ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ဒီကုသိုလ်စိတ်ကကောင်းကျိုးလားဆိုးကျိုးလားဒီဒီတော့ဒီလိုသုံးသပ်ဆင်ခြင်နေရတာလေပဲကိုယ့်အတွက်အကျိုးရှိသလားမရှိဘူးလားကိုယ့်အတွက်အကျိုးရှိတယ် ကိုအလန့်နေတဲ့အချိန်ကိုလိလာထားတာတွေပဲဖြစ်စေကိုနာထားတဲ့တရားတွေနဲ့ပဲဖြစ်စေကိုအထုတ်ထားတဲ့တရားတွေနဲ့ပဲဖြစ်စေပြန်ပြီးတော့ကိုယ့်ဟာကိုသုံးသပ်ကြည့်ဆင်ခြင်ကြည့်နှလုံးသွင်းကြည့်ညဒီယုတ်တရားနံတရားတွေတကယ်ပဲအမှန်ပဲယုံနံတရားတွေပဲရှိတာပဲလို့ကိုကိုယ်တိုင်လည်းပဲဆင်ခြင်ပြီးသဘောပေါက်လာတာတွေတွေ့တယ်မြတ်စွာဘုရားဟောတဲ့ယုတ်တရားနံတရားတွေရဲ့ မမြဲပုံတွေကိုမြတ်စွာဘုရားဟောတာကိုကိုယ်တိုင်ပြန်ပြီးတော့ဆင်ခြင်ကြည့်သုံးသပ်ကြည့်ကိုယ်တွေတရားတွေနဲ့ပြန်ပြီးတော့သုံးသပ်ဆင်ခြင်ကြည့်ဒါကိုယ်တွေသိထားတာလေးတွေနဲ့ပေါ့ဆင်ခြင်သုံးသပ်ကြည့်အဲဒီလိုဆင်ခြင်သုံးသပ်ကြည့်ရင်းနဲ့လည်းပဲသဘောတွေပေါက်ပြီးတော့တရားအသိဉာဏ်တူတွေမရနိုင်ဘူးလားရနိုင်ပါလေဆိုကြည့်လိုက်တင့်လျော်တဲ့အခါ သုံးသပ္ပံမှန်စွာငြိအေမိသင်လျောရေကသုံးသပ္ပံမှန်စွာငြိအေမိဆိုကြည့်ပါ အေးမိမိတို့ဘာဒီလိုသုံးသပ်ဆင်ခြင်ရင်းနဲ့ပဲတရားသဘောလေးတွေကိုယ်ရဲ့သဘောပေါက်တွေ့မြင်သွားပြီဆိုရင်တကယ်ကိုပဲတရားသဘောတွေအကုန်လုံးသိသွားတယ်တရားဉာဏ်တွေလည်းပြည့်စုံသွားနိုင်တယ်ကိုယ့်ရဲ့စိတ်ထဲမှာကိုသိကျင်တာတွေသိသွားတဲ့အတွက်ကြောင့်ကိုယ်စိတ်တွေကငြိမ်အေးသွားနိုင်တယ်နောက်တစ်ခါနံပါတ်၄မြတ်စွာဘုရားကိုကိုကိုမိမိအားလိုက်တဲ့အချိန်မှာဘယ်လိုအကျိုးရှိအောင်လုပ်မလဲဆိုရင်ကာလေနာဝိပဿနာ ကာလီနတင့်လျော်လျော့ပတ်တဲ့အချိန်မှာမိမိကိုယ်ပိုင်အလှနေတဲ့အချိန်လေးမှာဝိပဿနာပေါ်ရာရှုမှအမြတ်ကောင်ကျိုးဝိပဿနာဆိုတဲ့တရားလို့ကို ပွားများအထောက်အခြင်း၎င်းပေါ်လာသမျှအာယုန်တိုင်းရှုမှတ်ပွားများအထုတ်နေပါဝိပဿနာရှုရဆိုတာတကူတည်းသော အာယုန်ကိုရှုတာမဟုတ်ပါဘူး ထင်ရှားပေါ်လာတဲ့အာယုံကိုရှုတာပါ။နောက်ဝိပဿနာရှုတယ်ဆိုတာ လုံလည်းမရှုပါဘူး။ချုပ်လည်းမရှုပါဘူး။သူဟာသူသူ့တဘာဝအတိုင်းလေးကိုပဲအရှိကို အရှိအတိုင်းလေးကိုပဲသိအောင်ရှုတာ။ဒါဝိပဿနာပါ။ဝိပဿနာကချုပ်လည်းမချုပ်ဘူး။လုံလည်းမရှုဘူး။သူ့ရဲ့တဘာဝလေးတိုင်းဖြစ်နေတဲ့ပေါ်နေတာလေးတွေကိုပဲရှုနေ။ဘယ်ကိုရှုတာလဲဆိုမိမိခန္ဓာပဲရှုတယ်။ ဝိပဿနာရှုရဆိုတာကိုယ်အကြောင်းကိုသိအောင်ရှုကိုယ်ခန္ဓာအကြောင်းကိုသိအောင်ရှုအဲဒါကြောင့်မို့ပေါ်တဲ့အာယုန်တိုင်းပေါ်တဲ့အာယုန်တိုင်းကိုတတိကပ်ပြီးရှုနေယထပကတံဝိပဿနာပိနိဝေသောဟောတိတတိပ္ပဏသုတ်တံဒေသနာထင်ရှားတဲ့စင်တိုင်းပဲရှုပြပါမထင်ရှားတာတွေကိုရှာမရှုပါနဲ့ထင်ရှားတာလေးရှုပါ မရှိတာတွေကို ရှိအောင်လုပ်ပြီးတော့မရှိပါနဲ့ရှိနေတဲ့အတိုင်းလေးကိုပဲသိအောင်ရှုပါဒါဝိပဿနာရဲ့လို့ပါဒါရှိနေတဲ့အရှိလေးကိုသာကိုသိအောင် ရှုနေတာသိတဲ့အတိုင်းလေးပဲကမ္ဘာဆရာနဲ့တွေ့တဲ့အခါပြန်ပြောပြဒါပဲဒါဓမ္မတာကိစ္စဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာထင်ရှားရာပေါ်ရာရှိနေတာလေးကိုရှိတာမရှိတာတွေကိုရှားပြီးမရှိဘူးဘုန်းကြီးတို့အခု ကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးရဝိပဿနာရှုဖို့အတွက်စပြီးတော့ညွှန်ကြားတဲ့အချိန်ခါကာလတုန်းကဆရာတော်ဘုရားကြီးကယောဂီတွေကိုပေးတဲ့ပေးကဒီယတ္တပကနဝိပဿနာဘိနိဝေသောဟောတိဆိုတဲ့ပါဠိလေးကိုကြည့်ပြီးတော့ထင်ရှားရာကိုရှုပါနောက်တစ်ချက်ကယထာယထာဝါပနတ္တကာယောပနိဟိတော ဟောတိ တထတထနာပသနာတိဒီသတိပဋ္ဌာဒေသနာတော်မှာပဲဖွင့်တာအချင်းချင်းမူရာအဖြစ်ထင်ရှားအဲ့ဒီထင်ရှားနေတဲ့ထူထူအမူအရာကိုပဲရှုဆိုတော့ထင်ရှားတာကိုပဲရှုခိုင်းတာမထင်ရှားတာကိုရှုခိုင်းတာမဟုတ်ဘူးဆိုတော့မိမိခန္ဓာကပေါ်လာတဲ့အာယုလေးကိုရှုခိုင်းတာအဲရှုခိုင်းတဲ့အခါမှာတရားရှုတဲ့ယောဂီတွေကကိုယ်ဘုဒ္ဓတာအတိုင်းကိုကိုယ့်အကူခန္ဓာကိုကြည့်တယ်ဝင်လေထွက်နေလေထင်ရှားနေတဲ့ပုဂ္ဂိုလ်ဝင်လေတိထွက်လေသည်ဝင်လေထွက်လေရှု အဲ့လိုရှူရင်းကနေပြီးတော့ဝင်လေဝင်သွားလို့ဝမ်းဘက်ကြီးတင်းဖောင်းသွားတဲ့အခါအဲ့ဒီဖောင်းတာတင်ရှားတာသိတော့ဖောင်းနေလို့ရှူထွက်လေထွက်သွားလို့ဝမ်းဘက်ရော့ကြပင်ကျသွားတာကိုသိတဲ့ပုဂ္ဂိုလ်အဲ့ဒီပင်နာလေးရှူအဲ့ဒီလိုရှူကြတယ်အဲ့လိုရှုကြတဲ့အခါမှာဆရာတော်ဘုရားကြီးထံမှာတရားလျှောက်ထားတဲ့အခါကျတော့ဘယ်လိုရှုသလဲဆရာတော်ရမေးတယ်ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ကလည်းဝင်လေထွက်လေရှုပါတယ်ဒီလိုရှုပါတယ်ဒီလိုသိပါတယ် ဖောင်းပင်မှုရှုတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီဖောင်းလာတဲ့ကံလေးမှာလေးလေးဝင်လာလို့ဝမ်းမိတ်တင့်ကပြီးဖောင်းလာတဲ့ချိန်လေးမှာဖောင်းတယ်လို့ရှုတယ်။ဒီပြန်ထွက်သွားလို့ဝမ်းမိတ်လေးကြော့ချသွားတဲ့ကပိနေလို့ရှုတယ်။အဲ့လိုရှုတယ်ဆိုတော့သူရှုတာလည်းမှန်နေတာ။ဝင်နေထွက်နေရှုတာလည်းမှန်နေတာ။ဒီပန်လေးတော်အရာဆိုရင်လည်းပဲချင်းချင်းမူရာအပြင်ထင်ရှားတယ်။ထင်ရှားနေတဲ့အဲ့ဒီထူးထူးမူရာကိုပဲရှုဆိုတော့အဲ့ဒီမှာဖောင်းလာပိနေဆိုတာလည်းပဲဝါရောဓာတ်ကိုရှုတာ ဝင်လေထွက်လေဆိုတာလည်းဝါယောဓာတ်ကိုရှုတာဘာမှမတူအဲ့ဒီလေဓာတ်ကိုဝါယောဓာတ်လေးကိုနှာသီးပြားကနေဝင်လေထွက်လေဒီအာနာပါနဆိုတာနှာသီးပြားကစောင့်ရှုခုကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးကဝမ်းပိုက်နေရာကစောင့်ရှုတယ်အဲ့ဒါပဲဘုန်းကြီးတို့ပြောတယ်မနေ့ကပြောပြောခဲ့တယ်တောင်ပုလူဆရာတော်ကြီးကနားကနေစောင့်ရှုအတန်ကိုစောင့်ရှုတယ်အဲ့တော့ကိုတန်ရာကိုတန်ရာဆရာတော်ဘုရားများကညွှန်ကြားပေးတယ် အဲ့ဒီဗာစီဆရာတော်ဘုရားကြီးကတော့ယောဂီများရဲ့ဥမာအပြင်10ယောက်အားထုတ်တယ်10ယောက်အားထုတ်တဲ့အခါမှာ3ယောက်ကဝင်နေထွက်နေကိုရှုတယ်9ယောက်ကဘာမှုပိမှုကိုရှုတယ်ဘာမှုပိမှုကရှုရတာလွယ်တယ်ပိုထင်ရှားတယ်ဒါကြောင့်မို့သူ့ကိုရှုတယ်အဲ့ဒီလိုနဲ့ဒီလျှောက်ကြတယ်တရားလျှောက်ကြတယ်ယောဂီများကိုမင်းများလိုက်တိုင်းမင်းများလိုက်တိုင်းအဲ့ဒီမှာဒီဖောက်မှုပင်မှုရှုရတာကပိုလွယ်ကူတယ်ပိုထင်ရှားတယ်ဒါကြောင့် သူနဲ့ပဲစောင့်ရှုပါတယ်ဆိုတဲ့ပုဂ္ဂိုလ်ကများတဲ့အတွက်ကြောင့်ဩယောဂီများတရားရှုတဲ့အခါမှာများများတမာတိဖြစ်ဖို့အတွက်ဉာဏ်ဉာဏ်ဝိပဿနာဉာဏ်ဤဖြစ်နိုင်ဖို့အတွက်ဆိုပြီးကျေးဇူးရှင်ဆရာတော်ဘုရားကြီးကများရာဘက်ကနေပြီးတော့ဒီဖောင်းမှုပင်မှုဟာလည်းပဲစာပေနယ်နဲ့မလွတ်ဘူးတတိပဒဒေသနာတော်မှာလည်းတရယထာပကတံဝိပဿနာဘိနိဝေသောဟောဒီထင်ရှားတဲ့အတိုင်းရှုယထာယရာဝပနတကာယောပနိဟိတောဟောဒီတထတနပဇာနာတိထင်ရှားတဲ့ တကျင်ချင်းမူရာထင်ရှားတယ်အဲ့ဒီထင်ရှားတဲ့ထူထူမူရာကိုရှုဆိုတဲ့အတိုင်းတဲ့ရကြီးပါနေတဲ့အတွက်ကြောင့်မို့ဒါလည်းပဲတကယ်ရှုရမယ်တရားပဲဆိုတာကိုသဘောပေါက်ပြီးတော့ကဲဒီတိုင်းရှုကြဆိုပြီးညွှန်ကြားလိုက်တာဒါကြောင့်မို့ဟောနာဘိနာရှုတာလည်းပဲဝါယုတ်တတ်ပဲဝင်လေထွက်လေရှုတာလည်းပဲဗာတတ်ပါလိမ့်မယ်ဝါယုတ်တတ်ပဲအဲ့ဒါလေးကိုရှုနေတာဒါလေးတစ်ခုတည်းရှုခိုင်းတာလားဆိုတော့မဟုတ်ဘူးတခြားပေါ်ရထင်ရှားရရောမရှုရဘူးလား ဟောင်းနာပင်နာလေးရှုနေရင်ကအတန်ကြာရင်ကြားတာရောမရှုရဘူးလားကဲစိတ်ကလေးကထွက်သွားတယ်ဆိုရင်အဲ့ဒီထွက်စိတ်ကလေးကိုမရှုရဘူးလားကဲသူပေါ်လာတဲ့အာယုံနဲ့အာယုံနဲ့ရှုလေတကယ်လို့မိမိခန္ဓာကိုအောက်ပိုင်းလည်းပိုင်းထက်ပိုင်းကဝေဒနာလေးတွေပေါ်ရင်လည်းဝေဒနာရောမရှုရဘူးလားကဲတခုတည်းရှုတာလားပေါ်တဲ့အာယုံနဲ့ရှုတာအဲ့ဒါဝိပဿနာစစ်ပဲဒါပေါ်ရင်အာယုံတိုင်းကိုရှုသွားဘယ်မှမလွတ်အောင်ရှုသွား ရှုတဲ့ခံမှာလည်းပဲထိုင်နေတဲ့တစ်ချိန်လေးနေရှုတာမဟုတ်ဘူးရက်တဲ့ခံမှာရောရက်တဲ့အမူအရာမရှုရဘူးလားသွားတဲ့ခါရောသွားတဲ့အမူအရာမရှုရဘူးလားလျှောင်းတဲ့ခံမှာရောလျှောင်းတဲ့အမူအရာမရှုရဘူးလားအားချိန်နားချိန်မြန်ရှိသေးလားမရှိဘူးပေါ်တိုင်းမြတ်ဒီပေါ်လာတဲ့အာယုန်တိုင်းအထုတတိကပ်ပြီးတော့မပြတ်ရှုနေခြင်းဟာဒါဝိပဿနာအစစ်ပဲဝိပဿနာဆိုတာကတမထထူထောင်ပြီးမှရှုတဲ့ဝိပဿနာရှိတယ် လုံးဝသမထကိုမထူထောင်မင်းနဲ့အခုလိုခဏိကတမာရီလေးနဲ့ပေါ်ရပေါ်ရအာယုံကိုရှုတဲ့ဝိပဿနာလည်းရှိတယ်။အခုကျေးဇူးရှင်ပါသည်ဆရာတော်ဘုရားကြီးကခဏိကတမာရီနဲ့ဝိပဿနာကိုရှုမှတ်ပွားများအထုတ်တာညွှန်ကြားပေးသွားတာဖြစ်ပါလေ။ဒါကြောင့်အဲ့ဒီလိုပေါ်ရအာယုံတိုင်းကိုမလွတ်အောင်တတိကပ်ပြီးတော့ရှုနေခြင်းအပြင်မိမိမှာဘာတရားထူးမှမတွေ့သေးပေမဲ့ရှုမှတ်နေတဲ့ဝိပဿနာကုသိုလ်တော့မဖြစ်ဘူးလား။ ကဲဝိပဿနာကုသိုလ်ဖြစ်နေတယ်မှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှတ်လိုက်ရင်တကုသိုလ်ဖြစ်တယ်တစ်ချက်မှတ်လိုက်တိုင်းတကုသိုလ်ဖြစ်တယ်ဘုန်းကြီးတနေ့ကပြောမိတယ်ထင်ပါတယ်တမနစ်မှာမှတ်ချက်ပေါင်း90လောက်ရမယ်ဆိုရင်ကုသိုလ်စီပေါင်းဘယ်လောက်ရတော့လဲ90တကယ်လို့9မိနစ်လောက်ကိုဟာအာယုမစိတ်လေးမိအောင်ရှုမှတ်နိုင်နေရင်မှတ်ချက်ပေါင်း250ကုသိုလ်စီပေါင်းဘယ်လောက်ရတော့လဲ250ဒီကုသိုလ်ကတာမကုသိုလ်လားဘာဝနာကုသိုလ်လား တကယ်နိဗ္ဗာန်ကိုရောက်အောင်ပို့ဆောင်ပေးနိုင်တဲ့ဘာဝနာကုသိုလ်အမြင့်အမြတ်ဆုံးကုသိုလ်ဖြစ်တယ်။အဲဒီကုသိုလ်လုပ်ငန်းကြီးကိုမိမိတို့ယနေ့ရှုနေပွားနေအားထုတ်နေပြီဖြစ်တဲ့အတွက်ရရှိတဲ့ကိုယ်ပိုင်အချိန်လေးကိုမိမိအတွက်အကျိုးရှိသလားမရှိဘူးလား။မိမိကဒီနေ့ဒီအချိန်မှာ အချိန်လေးကိုမိမိက အနိုင်ယူနေတာလားအရှုံးပေးနေတာလား။အနိုင်ယူနေတာ ယောဇကာလကသောဘူတိတဘူတံပစနိပစီယောဇတတိတံပစဉ်အမှန်ထင်လျက်ဉာဏ်ဉာဏ်လျော်ကြောင်းအကျဉ်ယောဂီသူတော်စင်ပေါင်းတည်ကဂတတိအရှိမဆုံးအချိန်ဖြုံးဟောကံလောယောဇကာလကသောဘူတောတဘူတံပစနိပစီ ကာလကသောဘူတောတတိတံပစဉ်အမှန်ထင်ပြီးတော့အဲ့ဒီလိုရှုနေတဲ့ပုဂ္ဂိုလ်ဟာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းအချိန်ကို အချင်းကကိုယ့်ကို အနံ့အယူမခံမဲနဲ့အချင်းကိုမိမိကအနံ့ယူနေတယ်ယနေ့ယောဂီသူတော်စင်များ အချင်းကို အရှုံးပေးနေတာလားအနံ့ယူနေတာလားဒီကနေ့ဒီလိုဆိုရင်ဓမ္မနန္ဒဝိဟာရအကြောင်းတိုင်းမှာလာပြီးတော့ပฏิပဒဝိပဿနာတရားတွေလာပြီးအားထုတ်နေတာမိမိအတွေ့အရှုံးပေါ်သလားအမြတ်ရသလားအဲ့ဒီအမြတ်ကတခြားအမြတ်လားကုသိုလ်အမြတ်လား ကုသိုလ်မြတ်တွေရနေပြီဒီနေ့ကုသိုလ်မြတ်တွေရနေပြီမိမိတို့မှာအကျိုးရှိနေပြီဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကစတ္တာရိဘိက္ခွေဣမန်နိစတ္တာရိဘိက္ခွေတာမဘာဝိယမာနတာမအနုပရိဝတ္တိယမာနအနုပုပ္ပေနအာသဝနာခယံပါပိတိမြတ်စွာဘုရားရှင်ကခုပြောတဲ့မိမိအတွင်အကျိုးရှိအောင် နေနည်း၄မျိုးမြတ်စွာဘုရားဟောပေးတယ်။အဲဒီ၄မျိုးမှာနံပါတ်၁က အချိန်ရရင်ကိုယ်ပိုင်အချိန်လေးကိုဘာလို့ရမှာလဲတရားနာပါတရားနာတဲ့အတွက်မိမိကုသိုလ်အကျိုးဓမ္မသာဝနာကုသိုလ်မရဘူးလားနံပါတ်1ကဓမ္မတာကိစ္စနာထားတဲ့တရားလေ့လာထားတဲ့တရားရှုပွားထားတဲ့တရားကိုတတ်သိနားလေတဲ့ပုဂ္ဂိုလ်နဲ့ပြန်လည်မေးမြန်းဆွေးနွေးခြင်းအပြင်ရောကုသိုလ်မရဘူးလားကဲအဲ့ဒီမှာရောအကျိုးမရှိဘူးလားမသိတာတွေသိရပြီဆိုတော့မိမိတို့အကျိုးရှိသွားပြီ ကာလေနတမ္မာတနာနံပါတ်3ပြန်လည်ပြီးတော့ကိုတိထားလေ့လာထားတာတွေကိုနာထားထားတာတွေကိုရှုပွားထားတာတွေကိုပြန်လည်သုံးသပ်ဆင်ခြင်တာဒါလေးပဲတရားတော်တွေကိုပြန်လည်သုံးသပ်နှလုံးသွင်းနေတာဖြစ်တဲ့အတွက်ကုသိုလ်လားအကုသိုလ်လားအကျိုးမရှိဘူးလားအခုဝိပဿနာဘာဝနာတရားတွေနံပါတ်4ပွားများနေတဲ့စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်း အချိန်တိုင်းအချိန်တိုင်းကိုကြိုးစားရှုွယ်ရှုပွားနေပြီဖြစ်တဲ့အတွက်ဒီနေ့ဟာမိမိကအချိန်ကိုအရှုံးပေးနေတာလားအချိန်ကိုအနိုင်ရနေတာလားအချိန်ကိုအနိုင်ရနေတာဒီကနေ့မိမိရဲ့အတွက်အကျိုးရှိသလားမရှိဘူးလားကဲဒါကြောင့်မို့မိမိရဲ့အတွက်ဘယ်မှာပဲနေနေအိမ်မှာနေနေကျောင်းမှာနေနေတောမှာနေနေမြို့မှာနေနေနေနေတဲ့နေရာနေဘယ်မှာနေနေအကျိုးရှိအောင်နေတတ်ဖို့အရေးမကြီးဘူးလား ရဲအဲ့ဒီလိုအကျိုးရှိအောင်နေရင်နောက်ဆုံးဒီဝိပဿနာဘာဝနာတရားတွေပွားများအားထုတ်လို့မိမိပါရမီတို့ရှိမယ်ဆိုရင် အပယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်ဆင့်ကိုလည်းမရနိုင်ဘူးလားဆင်းရဲငြိမ်းတဲ့နိဗ္ဗာန်ထိအောင်လို့မရနိုင်ဘူးလားကဲဒီလိုဆိုရင်မိမိအတွက်ဒီနေ့တရားတွေဒီ၄ပါးတပါးပါးနဲ့မိမိတို့အကျိုးရှိအောင်နေသွားမယ်ဆိုရင်နိဗ္ဗာန်ထိအောင်အကျိုးမရနိုင်ဘူးလား ဒါကြောင့်ဣမေဘေကဝေသတ္တရောကလဣမေဘေကဝေသတ္တရောကလသမ္မာပါဝိယမနသမ္မာအနုပရိဝုဒိယမနအနုဘောဝေနအာတဝနာခယဘာပိတိဘေကဝေယံတော်များဥจิตသာဓုသတ္တရော၄ပါးကုန်သောဣမေသမ္မာဤချိန်ခါကာလတို့ဣမေကာလဤချိန်ခါကာလတို့ကိုသမ္မာကောင်းမွန်မှန်ကန်စွာဘဝိတပွားများအပ်သည်ရှိသော ဓမ္မကောင်းမွန်မှန်ကန်စွာ အနုပရိဝတ္တိယမာနာချင်းချင်းဖမ်းမှထပ်တာပွားများအပ်သည်ရှိသော အနုဘဝေနအစဉ်အဖြင့်အာတဝနာအာသောတရားတို့၏ခယံကုံညင်းသို့ပပင်တိရစေရောက်စေနိုင်ပါပေကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း